1339နဲ့ခုနှစ်နှစ်သန်းပြည့်လည်းဖြစ်တယ်။သုံးလသန်းပြည့်နေလည်းဖြစ်တယ်။1330နဲ့6ခုနှစ်နှစ်ဟောင်းကိုဒါနတိလဘာဝနာကုသိုလ်မျိုးမျိုးတွေနဲ့သမန်ရှင်းရှင်းလုပ်ဆက်ခဲ့ပြီးတော့ 1339နဲ့9ခုနှစ်နှစ်ဆန်းအချိန်ကာလကိုသနာဆိုင်တဲ့ကုသိုလ်တွေနဲ့ပဲဆက်မှရှင်းရှင်းပါလို့ကျူဆိုကြကုသိုလ်မင်္ဂလာတွေနဲ့ကျူဆိုရတယ်ဆိုတော့ဘုရားလိုတော်ကြစဉ်းစားကြည့်လိုက်မယ်ဆိုလို့ရှိရင်မိမိတို့မှာ ကောင်းကုန်နဲ့ပြည့်စုံရတာတနည်းအားဖြင့်လည်းပဲဓမ္မစည်းဝါးတွေပေါ့လေတတ်နိုင်တယ်များအားထုတ်ကြတော့ဒီမှာတိုးတက်သွားတာအင်းညာလေးကာလမှာလူပေါင်းလောကမှာဒီနောက်ကိစ္စကြီးဆောင်ရနေကြတဲ့ပုဂ္ဂိုလ်အတိအကျဒီပိုင်းလေးအတွင်းပေါ် သာသရာရာလောကိစ္စဝါဝတွေကိုခဏပြစ်ထားခဲ့ကြောခိုင်းခဲ့ပြီးတော့ဒီလိုတရားဌာနမှာလာရောက်ပြီးတော့ဒါနအပါဝင်ဟောဒီကုသိုလ်မျိုးမျိုးကြီးပြည့်ကြတာလောကီကိစ္စတွေအခုရပိုင်းလေးတွေပြစ်ထားရတယ်ဆိုတော့လောကီဘက်ကစီးပွားရေးတွေ သူတို့ကြာကြာရေထုတ်မသွားပြီနဲ့လို့ဒီဝါရည်ရတော့ရနေတာပဲတရုပ်တို့အနေနဲ့ကြည့်လို့ရှိရင်အမနာတိကသင်ကြတယ်သူကတော့ဒါပေမဲ့လို့မမြင်ရတဲ့ဓမ္မစည်းဝါဓမ္မဥစ္စာတွေကတော့ဤတို့ကတိုးတက်နေတယ်စက္ကန့်ပိုင်းနဲ့အပြတ်တိုးတက်နေတယ် တော့မမြင်ရတဲ့တရားစည်းဝါးတွေကတိုးတက်နေတော့အဲ့ဒီစည်းဝါးတွေကိုတော့ဘယ်ပုဂ္ဂိုလ်ကမှအနိုင်မကျင့်နိုင်ဘူး။ဒါသူကြတယ်သူကတော့လောကီစည်းဝါးကတော့အခုအခုလိုခါမျိုးမှာကုသိုလ်ကလာပြုဖို့ရံမေ့ပြီးတော့လောကီစည်းဝါးပဲစိုက်ပြီးတော့လုပ်နေလို့ရှိရင်တော့ထိုက်တာမများတော့အာထုတလောက် တိုးတက်ကြီးပွားနေမှာပါပဲယုတ်ထုတွေကတော့မြင်နေရတာလေပဲဒါပေမဲ့လို့ဓမ္မကြီးပွားကတော့ဓမ္မဆုံးရုပ်လောကီကြီးပွားတော့လောကမှာသာဝနေရေးကြည်လည်ဖို့ရာအတွက်ပါလေဆောင်ရရတာအတိတ်တိုးပြီးတော့ဆောင်ရမယ့်ကိစ္စတွေကလူမှုရေးကိစ္စဒါတွေလည်းပဲအစဉ်ပြေသွားနဲ့ဆောင်ရနိုင်ပါတယ်ဒါတော့ ဒီလိုသာသနာရေးနဲ့ပတ်သက်လာလို့ကျင်လည်းပဲဒီဒီဝိဒာရေးကိစ္စအဲဒါဒီလည်းဆောင်ရွက်နိုင်ပါတယ်ဒီကိစ္စတွေဒီဘုန်းကြီးတို့တရားဓမ္မတွေကပြီးတော့ချင်းသတိပဋ္ဌာန်တရားကိုအထုရမှာအလေးထားတဲ့တရားဓမ္မတွေရတော့ဒီလိုသတိပဋ္ဌာန်အထုရဌာနရိတ်တာလာရောက်ပြီးတော့ဘောလေဒီပိုင်းလေးပြမှာ ကျိုးစားပြီးတော့အထုသွားကြတာအထုသွားတော့မိမိရဲ့တဏ္ဍာမှာထိုက်တန်တယ်များတတ္တာတို့ဤလာတို့သိပြီဘုဒ္ဓဘာသုတ္တတို့သာကတို့ပညာတို့ဒီတရားတွေဒီဥစ္စာတွေကတော့တိုးတက်သွားပါတယ်အတုရအတုတလောက်တိုးတက်သွားပါတယ် ဒီခြားကြပါပဲဓမ္မကိုယ်တိုင်ကိုယ်ကြယူတည်နေတဲ့စိတ်ဆက်ကအထုံနေတဲ့ယောဂီပုဂ္ဂိုလ်တွေငကူတရားနေတဲ့မရောက်ခင်ကသရတရားအခြေအနေနဲ့နိုင်ကျင်လိုက်မယ်ဆိုရင်တိတိတာတာကြီးသရတရားကြီးစွဲလာမြဲလာတာသူခြားကြကြီးလည်းပဲထိုင်ကန့်သွားတာဒါဒီအတွေ့ပါပဲ လောကီကြီးပွားနဲ့နှိုက်ပါလိုက်မယ်ဆိုလို့ရှိရင်မနိုင်ရှင်နိုင်တော့အောင်ကိုမှနောက်တန်မြာကြီးနဲ့ပတ်တယ်ပြီးတော့ကုသိုလ်အထုတ်ဆယ်ပြီးတော့လေရရှိသွားတာတွေ့ကြည့်လိုက်လို့အနဝတ္တပြေကောင်းတာဒီเจ้าလေးကိုပေါ်လွင်အောင်ပြောရမယ်ဆိုရင်တရားလက်ထက်ကတာရကာလေးတစ်ခုထုတ်ရမယ်ဒီချိန်မှာမြတ်စွာဘုရား

ထူးခြားတဲ့အချက်တွေကတော့အခြားမဟုတ်ပါဘူးတဲ့ဒီသာဝတိမြို့ဝဲမှာမိကာကခေါ်တဲ့တတိကတတိတယောက်ရှိပါတယ်သူဟာရောဟဏတတိရဲ့မိတော်တတ်တယ်ဒီရောဟဏတတိရဲ့မိမိကာကတတိဟာ အပ်တော်ကျွယ်ဝတယ်ဗျာတဲ့တော်တော်ကိုကျွယ်ဝတယ်ကျွယ်ဝတယ်ဆိုတာကိုကိကတော့အပူချံဖြစ်ပြီးရှိလာပြီဆိုလို့ရှိရင်အခုလိုဗန်တိုက်တွေပါရင်ဟာအဲသိမ့်ဆက်ထားရတဲ့ဟာမျိုးမဟုတ်ပဲဟုတ်ကိုယ်ရည်နဲ့လုံးလုံးစုံစုံထည့်ပြီးတော့ညီနဲ့ထည့်ပြုတ်ရတာဟုတ် အဲဒီလိုပြုံနှံထားတဲ့ပစ္စည်းတွေအတော့ကိုများပါလေပြီးတော့နေ့စဉ်သုံးစွဲနေတဲ့ငွေဘောတို့တော့အတဗျာတွေအဲဒါညာလည်းပဲအမှန်တော့ပေါ်ပါတယ်မဟာတဏဆိုတာဘောလို့နေ့စဉ်သုံးစွဲရတဲ့ပစ္စည်းဥစ္စာကလည်းပဲအမှန်တော့များပါတယ်ကျွယ်လဲကျွယ်ပေါ်လဲပေါ်တယ် ပို့ရှိတယ်ပြီးတော့အိန္ဒိယသုံးဆောင်ပစ္စည်းဒိဗသုံးဆောင်ပစ္စည်းဒီလိုပြိဘောကအစဝင်အကုန်လုံးခန္ဓာနာနာအစိတ်တမိနေနဲ့နေထိုင်နိုင်တော့သုံးဆောင်ရပစ္စည်းတွေကလည်းပဲလူတွေကြီးမရှိဘူးတဲ့ဒါတွေကလည်းပဲအမှန်တရားများသားပါပဲ

အောဝယ်မဖြစ်ဘူးသူကျဲတဲ့အထက်တွေကိုခြေပြလျှောက်ထားလျှောက်ထားတဲ့အခါမှာမြတ်စွာဘုရားကမကြီးဥက္ကာတဲ့ခုနဖြေလျှောက်ထားတဲ့ရောဏတတိရဲ့မိတော်တတ်တဲ့မိကာရတတိဟာတဲ့ဘယ်လောက်များပိုးကျွယ်ရုံးတဲ့မြေရဲ့ပြုတ်လာထားတဲ့ပစ္စည်းတွေကဘယ်လောက်များပေါ်တယ်လို့ အမေကြီးကကြီးပဲသကရီဘုရားလေပိဋကကြီးသကရီနဲ့သူပါလေအဲ့ကြီးကကြီးပဲသကရီဆိုတော့လည်းဥနေမှာပေါ့ရှိကြတာငွေနဲ့ဆက်ပြီးတော့ရောင်းလိုက်မယ်ဆိုလို့ရှိရင်တော့ဘယ်လောက်များများမလဲတော့မသိဘူးပေါ့လေဒါပေမဲ့ဟိုတုန်းကချမ်းသာတယ်များတော့ဒီရက်ပြုတ်လာပြီးတော့နောက်လက်ကားဖြစ်သွားတာကြီးများပါတယ် ငွေနဲ့အခြားအခြားအိမ်လေးအသုံးဆောင်ကြည့်ကြည့်ရတော့မရေတွက်နိုင်ဘူးတဲ့အဲ့ဒါကြီးကတော့အများကြီးပါပဲဒီလိုမြတ်စွာဘုရားမေးတော့အဲမေးတော်မူလို့ပြန်လဲပြီးတော့သူကလျှောက်ထားပါအဲ့ဒါလျှောက်ထားပြီးတဲ့နောက်မြတ်စွာဘုရားကအဲအဋ္ဌိကောဣဒန္တနာ နေဒါနတိနိဝဒါမိတဲ့အခုပြေလျှောက်ထားတဲ့ရောဏတတိရဲ့မိတော်သတိမိကာရတတိမိကာရတတိကိုပြည့်စည်နေရှိနေတယ်ဆိုတာဟုတ်တယ်နေဒါနတိနိဝဒါမိမရှိဘူးလို့တော့ဒီလိုတော့ငါကြားရအပြီးမှမပြည့်ပါဘူးတဲ့ရှိတယ်ဒီပြီးမှပြည့်တယ်ဣတပ္ပနာဒနာ

သာဓာရဏံအများနဲ့ဆက်ဆံလို့ဘေးရမကင်းအများနဲ့ဆက်ဆံနေရတဲ့ဟာကိုယ်ပိုင်ကြီးကအနိုင်ကျင့်မခံရတဲ့သိချရတဲ့ပစ္စည်းမျိုးမဟုတ်ဘူးလို့ဒီလိုဆိုလို့လေဒါအများနဲ့အများနဲ့ဆက်ဆံရတဲ့ကိစ္စဆိုအများကြီးဖြစ်ဖြစ်နေတော့ယုတ်တုပစ္စည်းရလည်းပဲ ပြည့်နေတော့အများအမြင်စကောင်းနဲ့သူကြည့်ဖြစ်နေလေအများအမြင်စကောင်းနဲ့သူကြည့်ဆိုတော့တစ်ချိန်ချိန်ကြလို့ရှိရင်ဒါအန္တရာယ်ဖြစ်နိုင်တယ်သာဒရဏဆိုတာမြတ်စွာဘုရားကဒီကြီးကြီးလေးနတ်ခါတော်ပြောလိုက်တာပါပဲအဲ့တော့အများနဲ့ဆက်ဆံတယ်ဆိုတော့ဘေးရမကင်းဘူးအနောက်ဆက်တွေများတယ်လို့ဒီလိုဆိုလိုတာပါပဲမြတ်စွာဘုရားတကယ်လုံးကမြင်တော့ ကျိုးကျိုးလေးဒီမှာမင်းကြားလိုက်တယ်အများနဲ့ဆက်ဆံပြီးတော့ဘေးရမကင်းလာတာအဲ့ဒါတွေကဘယ်အများနဲ့မဆက်ဆံတာဘူးလေတော့တဲ့ဘာတွေတော့အက္ကိနာတဲ့မိခေါ်တဲ့ဘေးရနဲ့လည်းပဲဆက်ဆံလို့ဒီဘေးရမကင်းဘူးဟုတ်တယ်ဒီလိုကြီးကြီးဆန်းတော့ဆန်းလာတာပါပဲမိတွေရောက်လာပြီဆိုလို့ရှိရင်တော့ဘာမှတတ်နိုင်တော့ ကိုလို့သိရတာညာမှာဒါကြီးပြောအမှန်ချမ်းသာတယ်ဆိုတာကိုတကယ်ကြီးကြီးကဆိုင်လာတဲ့ခါကျတော့ဒီကြီးကြီးအကုန်လုံးကုန်လာပဲဒီအကုန်လုံးကုန်တော့သူကပြောတယ်မနေ့ပိုင်းတော့တစ်သေးပေါ့ဗျာတဲ့မိမလောင်ရင်တော့တစ်သေးပေါ့မိလောင်ရင်နောက်မှာတော့ဘာကြံတော့တော့ဘေးရမကင်းတော့အများနဲ့ဆက်ဆံရတဲ့ပစ္စည်းဥစ္စာဖြစ်နေတော့ဟောဆက်ချင်းပဲလား တခဏလေးပဲမိလောင်ကျန်သွားတာဘာကြံတော့လူကိုယ်လုံးပဲကြံတော့တာအဲတော့မိလေးလည်းပဲဖြစ်နိုင်တာပဲမိလေးချင်းတို့တို့သူပဲဥရကျေနရေတက်ဘာရေဖြစ်သာဒရဏစိတ်ခံရှိပြီးရမှာကျင်းတဲ့ဒီလိုပါကြီးလာလို့ရှိရင်ဒီလိုနဲ့ကြီးကြတယ်ဒီလိုပါကြီးကြီးတာ မိုးတွေများလို့တောင်ကြရေတွေကဘလုံးလို့အခါရစီးဆင်းလာပြီဆိုလို့ရှိရင်အဲ့ဒီရေကြီးရနဲ့မကင်းတဲ့နေရာဌာနမှာနေရတဲ့ပုဂ္ဂိုလ်ကြီးအကုန်လုံးမြုပ်အိမ်တိုင်ကြီးကစပြီးတော့မြုပ်ပါသွားတာဒီကြည့်ပါကြတော့ရေကြီးနဲ့လည်းမကင်းဘူးတဲ့ရေကြီးနဲ့မကင်းသလိုရာဇူဟိ မိမိတို့နဲ့လည်းသာသနာဆက်ဆံမှုရှိမကင်းတဲ့ဘုရုံကသေဥ္စာမိုင်ဖြစ်ဆိုတော့ဘယင်တွေကတကုဖြစ်တဲ့အခါဓာတ်ဖြစ်တဲ့အခါမှာဒါမှမဟုတ်ဘူးတော့မတရားပစ္စည်းတွေဒိန်းတာဒါတွေလည်းရှိတယ်မတရားအခွန်ကောက်တာတွေပါရှိတယ်ကောက်တင်ကောက်တဲ့ဟာလည်းပို့ပြီးတော့ကောက်တာတွေပေါ့လေ တော့မတရားသိမ့်ပိုက်သွားပြီဆိုလို့ရှိရင်ကိုတရားသဖြင့်ဇာဝတတဲ့ဒီကြီးတွေဟာဘာမှမကြံတော့ဘူးကြံပြောလို့ရှိရင်လည်းအဲ့အန္တရာယ်ပြုနေပြုပါလို့အခုခေတ်ကောင်မှအကြောင်းအားလို့ဆိုတာအဲရှိသေးတော့ဟိုတေဥခံမယ်ဖြစ်ဆိုလို့ရှိရင်တော့ဘယ်ပြောဝရရှိမလဲအဲ့တော့မင်းစိုးတွေ လက်ထက်မှာအဲ့ဒီမင်းဆိုးကိုနည်းနည်းဆက်ဆံပြီးတော့မင်းဆိုးပေးရတယ်မကင်းပါဘူးခင်ဗျာမကင်းပါဘူးတဲ့အဲထို့အတူပဲစိုးရီကြီးခိုးတာဓမြတွေပေါ့လေတိတ်တိတ်အလစ်ဝင်ပြီးတော့ခိုးတာရှိတယ်အမိကျန်းရှိတာရှိတယ်ဓမြတိုက်တာရှိတယ်ဒီအားတွေစုပြီးတော့ဗောလေသဘုံပေါ့သဘုံတွေဝင်ပြီးတော့နှိမ့်သက်တာရှိတယ်အကုန်လုံးတရားတွေသောတာ ပဲကိုယ်လိုကိုယ်တတ်ထားလိုက်တာပါတိတ်တိတ်ယူတာရောအနိကျန်းစီတာရောဓမြတိုက်တာရောအဲသဘုံရောဒီအကုန်လုံးပဲတာအဲ့ဒါကြီးကသူကအာအသုံးပြုပြီးတော့သူတို့လိုက်ကြည့်သွားတင်တာပဲပြီးတော့သခုဘေးရံနဲ့လည်းမကျင်းဘူးတဲ့အဲပြီးတော့အပ္ပိယိဒါရာတွေရှိတယ်ကိုယ်အကျိုးစီးပွားမလိုလားပဲနဲ့မရှိမနစ်မရှိမနစ် အဲမရှိမနစ်တဲ့အတဲ့အမွေခံဆိုးရည်မပိုင်လို့မဆိုင်နိုင်ပဲနဲ့ပေါ့ဒီသူတို့လောကဥပဒေကိုလက်တလုံးကြားလုပ်ပြီးတော့အမွေတောင်းတာမတရားအမွေတောင်းတာရှိတယ်အဲဒီမတရားသဖြင့်အမွေတောင်းတဲ့ပုဂ္ဂိုလ်ကြီးသူ့ဟာနဲ့သူ့သူ့ကိုကြီးကြီးအောင်ဘောဒီမှာလှုပ်ထားလို့ရှိရင်အဲ့ဒါကြီးလည်းသိလိုက်ရတာတဲ့ဒါကြီး ဖက်ပြရတာလည်းရှိတယ်တဝက်ခွဲပြရတာလည်းရှိတယ်အကုန်လုံးတော့ပြရင်ပြရမှာအဲ့တော့ပြောနိုင်အဲ့တော့မိရေမင်းကိုသူအမွေကံစိုးအဲ့ဒီပေးရရင်အဲ့ဒီပုံကိုယ်ကြီးနဲ့ဆက်ဆံလို့အဲ့ဒီအရာကြီးနဲ့ဆက်ဆံလို့ပေးရမကင်းတဲ့ဒီလိုဆိုပါတယ်အဲ့တော့ပေးရမကင်းတော့ဒီပစ္စည်းတွေ လူလောကမှာလူရဲလို့ဖြစ်လာပြီဆိုရင်မကြားရမခွေရဘူးလားဆိုတော့စစားတော့ကြားပါတယ်ကြားခွေရပါတယ်လားတော့မကြားခွေဘယ်လိုစားမလဲစားရမရှိဝတ်ရမရှိနေကြမရှိနာမကြဖြစ်လာပြီဆိုလို့ရှိရင်ဒီဝဲစီရသေဝတ္တသာမရှိဘူးဆိုရင်ခက်တာပေါ့ဒါတွေကတော့ဒုဝါကြောင့်ပညာတစ်ခုတည်ပြီးတော့တရားသဖြင့်ပေါ့ကြားခွေစူးစောင်းရပါလောက်ကိုလောက်ရပါဘူးလားတော့ဘယ်လိုကမ်းဖြစ်ဘူး မရှိသေးရှိအောင်လုပ်ရမယ်ဒါမြတ်စွာဘုရားဓမ္မမိတ်ရှိတာကဒီလိုမိရေအစရှိတဲ့အရာတွေနဲ့ဆက်ဆံနေရလို့ပေးရမခြင်းနဲ့ဆိုရယ်စိတ်ဓာတ်ကြီးကျသွားအောင်ကြည်ကြည်ကြာခွေလို့တဲ့စိတ်ကြီးလဲပါအောင်လုပ်ဖြစ်တဲ့သဘောမျိုးတော့မဟုတ်ဘူးဆရာတော့ဆရာကြားနေတာတော့တောင်းနေရွယ်ကောလူကြီးရွယ်ကော အဲဒီတန်ရည်အတွက်ကောဘောလေးကမှာဒါဒီအတွက်ကတော့ကြားမယ်ဘေးရမပြည့်ပုံလားမြတ်စွာဘုရားမိကြတာအဲတော့ဇာဝိစုကောင်းတာလို့ကိုယ်မှာစောင့်နေပြီးပြည်လေတဲ့လူဝေးကိစ္စလည်းပဲကိုယ်တတ်တဲ့သူများနဲ့အဲကိုယ်ဆောင်မဆိုင်ဘူးလူသာသနာရေးကိစ္စတွေကြုံကြိုက်လာပြီဆိုလို့ရှိရင်ကိုယ်အတိုင်းအတာနဲ့ဆွမ်းနိုင်လို့များ ဒီထောက်ပအားပေးလူတန်းနိုင်တယ်။သာဝနေရေးအတွက်လည်းပဲမျက်နှာမငယ်ရအောင်ဒါကတော့ပစ္စည်းရှာဖွေထားရပါတယ်။လူရေးနဲ့စလို့ရှိရင်လည်းမျက်နှာမငယ်ရအောင်အခုလိုသာသနာရေးနဲ့ပတ်သက်လာရင်ထိုက်တယ်မြတ်သူရတမ်းရတာဖြစ်တော့မျက်နှာမငယ်ရအောင်ဒါတော့ရှာဖွေထားရှာဖွေထားရတယ်မှာသို့တော့ အများမြင်သာတဲ့မျက်စိနဲ့မြေစကောင်းနဲ့အရာဝတ္ထုဖြစ်နေတဲ့အတွက်မြတ်စွာဘုရားကအများနဲ့ဆက်ဆံလို့ဘေးရမကင်းပုံကနေကြတော်မူတာခုနသတိနိဒီကောသလဘုရင်ရဲ့အမတ်ချုပ်ကြီးကဒီစည်းရေးကိုသာသူကအလေးထားပြီးတော့မြတ်စွာဘုရားကိုအမြတ်တလုံးနဲ့အဲအောတအံတအောပေါ်လို့ပြောကြလို့ အဲ့ဒီဟာကိုမြတ်စွာဘုရားတအားတော်မဖြစ်တင်ဘူးဒါရင်းနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့တအားတော်မဖြစ်တင်လဲဆိုတော့သူတိလျှောက်ထားတဲ့ဤကာရတထေးပိုင်ပစ္စည်းအဝဝအဲ့ဒီပစ္စည်းတွေကစအလုံးသောပစ္စည်းတွေပေါ့။များတဲ့ဆက်ဆံရတော့ဘေးရမပြင်းဘူးဆိုတာပေါ့။မိတ်ကြရတာပါလား။ဒါသူဒီပေါ်မှာအတင်ကြည့်နေတဲ့ဟာလေး

ဣမာနိသတ္တတနာနိခုနှစ်ပါးသောဥစ္စာတို့သည်ဣမာနိသဣမာနိဤဒီတွေလို့ဟူသည်တဲ့မကြီးဥက္ကာတဲ့ဥစ္စာတွေပေါ့ဥစ္စာတွေသတ္တတနာနိအများနဲ့မဆက်ဆံတဲ့အများနဲ့မဆက်ဆံနေဖြစ် ဘေးကနေလွတ်ကင်းတဲ့ဥစ္စာတို့ဟာတော့ဟောဒီဟာတွေပဲမြတ်စွာဘုရားပထမဆုံးကိုဒီမှာလက်ကျိုးညွန်ပြတဲ့အနေနဲ့ကိုဒီမှာညွန်ပြတဲ့ဟောဒီခုနှစ်ပါးပဲအများနဲ့မဆက်ဆံနေတဲ့ဘေးရန်ကျင်းတဲ့ဥစ္စာတွေကဒါတွေပဲအဲ့ဒီဒါတွေဆိုတာဘာတွေလဲဆိုတော့သတ္ထာတဏံသီလတဏံသတ္ထာတဏံသီလတဏံ စိရိတဏဥဒ္ဒဘတဏဥဒ္ဒတဏသာဂတဏပညာတဏသတ္တတဏဗရာတရားဤသောဥစ္စာဥစ္စာကတစ်မျိုးရဲ့ဒီလာတဏကုချင်းဒီလာဤသောဥစ္စာကတစ်မျိုးစိရိတဏမကောင်းတဲ့ကုဏုတ်တွေအပြုမူရမှာပြည့်စင်မကောင်းတဲ့အကုသိုလ်အမှုတို့ကို

ခုနှမျိုးသောဥစ္စာတို့ဟာအများနဲ့မဆက်ဆံမင်းလို့ဘေးရန်ကျင်းတဲ့ဥစ္စာတွေဘေးရန်ကျင်းတဲ့ဥစ္စာတွေအတ္တဒါရဏဆိုတာကအများနဲ့မဆက်ဆံအများနဲ့မပတ်တဲ့ကိုတူးတဲ့နဲ့ပတ်တဲ့ကိုတူးတဲ့နဲ့ဆိုင်တယ်ကိုတူးတဲ့ဆိုင်တော့ဘသူမှအနှောင့်အယှက်မပြုတ်နိုင်ဘူးပေါ့ဒီလိုဆိုလိုတယ် နောက်ဆက်မပေးနိုင်တဲ့ဘယ်သူမှအနိုင်မကျင့်နိုင်တဲ့ပစ္စည်းခုနှစ်မျိုးတဲ့။အဲဒီအနိုင်ကျင့်နိုင်တဲ့ပစ္စည်းခုနှစ်မျိုးသတ္တာဒနာသရတရားတဲ့သရတရားကြီးကိုဥစ္စာသရတရားကိုဥစ္စာနဲ့တမနှိုက်ခိုင်းပြီးတော့ပြင်စားပြီးတော့ပြလိုက်တယ်တမလောကမှာ နေ့စဉ်သုံးစွဲနေကြဥစ္စာဆိုတာရှိရတယ်တော့ငွေရောဘာလို့ဆိုတာစောင်းနေရေးအတွက်ကို့မှာငွေနဲ့ဖလှယ်ပြီးတော့ပေါ့ဒီကြည့်ကြည့်ယူရတာကိုဖလှယ်ပြငွေမရှိဘူးဆိုလို့ရှိရင်တော့စားပြလည်းမရဝတ်ပြလည်းမရနေပြလည်းမရမရဘူးပေါ့နာမကျမ်းဖြစ်ပြီဆိုလို့ရှိရင်ဇီဝတ္တဆာလည်းပဲမရနိုင်ဘူးပေါ့ဒီတော့ကို့မှာပိုက်ဆံရှိထားလို့ရှိရင် လူရှိတဲ့ဟာကိုဖလှယ်ပြီးတော့ယူနိုင်တယ်ဝဲယူနိုင်တယ်ပေါ့လူရှိတာသုံးဆွဲပြီးတော့သူချမ်းသာစိတ်ချမ်းသာမှုယူနိုင်ရရတယ်ဒါလိုပဲတတ္တာကိုလည်းပဲဥစ္စာတစ်မျိုးပဲဥစ္စာတစ်မျိုးကိုပြထားတာတတ္တာဆိုတာယုံကြည်ခြင်းတရားတရားယုံကြည်ခြင်းတရားတရားယုံကြည်ခြင်းဆိုတာဘာကိုယုံကြည်ရမှာလဲမဟုတ်တာတွေယုံကြည်ရမှာလားဆိုတော့ မဟုတ်တာပြီးတော့ကြောက်ယုံကြည်လို့ပဲဟုတ်မလားယုံကြည်ခြင်းနဲ့ဟာတွေကိုယုံကြည်ရသတိရဝတ္ထုဆိုတာရှိတယ်သတိရဝတ္ထုဆိုတာကယုံကြည်တဲ့အရာတွေအဲ့ဒါတွေကဘာလဲဆိုတော့ဘုရားရဲ့တရားရဲ့သံဃာရဲ့ကံနဲ့ကံရဲ့အကျိုးတမလွန်လောကဒါတွေကတတိယဝုယုံကြည်လိုက်တဲ့အရာတွေပဲ မြတ်စွာဘုရားဆိုလို့ရှိရင်အရဟံလောဘဒေါသမောဟဆိုင်တို့ကိလေသာကြီးခြေတို့မှာကင်းဝေးရှင်းပြတော်မူပါပြီလေအရဟံဆိုင်တဲ့ဂုဏ်တော်ရင်းနဲ့ပြည့်စုံပါပြီလေဆိုတာပေါ့မြတ်စွာဘုရားဂုဏ်တော်အနန္တတွေထဲမှာသွမ်းနိုင်တယ်များပါလို့ဂုဏ်တော်တစ်ခုကိုကိုကအာယုပြုပြီးတော့ကြည့်လို့မှန်ပါပြီလေလို့အတိညာနဲ့ပေါ်လို့တဲ့ဝင်ယုံကြည်တဲ့သရာတရားတရားတော်ဟာလည်းပဲ ci lema abụziele ldj n'ụlọle dbraja na ana chanlụ ya chidobụ oyọụrụinịba mai ejo ya ayeeụr ụi ya rụrụ a akadagbuo aoolga nala mọ ha bo ဘုရားဆိုဆုံးမချက်ဖြစ်တဲ့သီလသမာဓိပညာကျင့်တရားတွေကိုကောင်းကောင်းမွန်မွန်ကျင့်ပါလေဆိုတာပဲသံဃာရဲ့ကိုယ်ကိုသက်ဝင်ယုံကြည်တာပြီးတော့စေတနာကောင်းလို့ဖြစ်ရင်ကောင်းတဲ့အကျိုးလေးတွေရတာစေတနာမကောင်းရင်စေတနာရုပ်ရင်သိုးသိုးပြစ်တွေရယခုပြစ်စိတ်ကဘောကရှိနေပုံထောက်တဲ့ပြင်အတိတ်ကလည်းပဲဒီလိုအလားတူဘဝမျိုးရှိခဲ့ပြီး နောင်လည်းပဲကိလေသာမကင်းသေးရင်တော့ကိလေသာအရေးခံပြီးတော့ဘောဂိကိတတဲ့ကံဤရှိနေတဲ့ပုဂ္ဂိုလ်တွေဟာနောက်ဘဝကိုဆက်ရလေအောင်မယ်လို့ဒီလိုဘဝတွေကိုယုံကြည်တာစိတ်တတ်တာခေါ်တယ်တတ်တာသရတရားဆိုတာတရားမှန်ကန်တဲ့တတိယဝုထုမှာယုံကြည်ပါမှဒီသရတရားလည်းမှန်ကန်လား မမှန်တဲ့တတိယဝတ္ထုဖြစ်နေလို့ရှိရင်အဲ့ဒီယုံကြည်တဲ့တရားတရားလည်းမမှန်ဘူးဥမာအဖြစ်ကြောက်နီနီလေးတွေးလို့ဒါမိုးကိုတွင်းတော့ဗရမ ्या ပဲလို့ဒီလိုယူဆတာနီနီတွေးတိုင်းဗရမ ्या ကြောင့်မဟုတ်နိုင်ဘူးဒီလေးကဆက်ထားတဲ့ဓာတုပိဋကကြောင့်မျိုးလည်းပဲရှိနေတာပဲ ဒီကြီးလေးဝင်းဝင်းလေးတွေ့လို့ဘုဒ္ဓဗျာလူဟာမျိုးပေါ်လိတာစိတ်ရင်စစ်ပဲလို့ဒီမှာယူဆတာအဲ့တော့မိမိလေးတွေ့လို့ဗုဒ္ဓဗျာလို့ယူဆတာဝင်းဝင်းလေးကြီးကြီးလေးတွေ့လို့ဒီမှာစိတ်ရင်စစ်လို့ယူဆတာယုံကြည်တာဟာယုံကြည်ဆိုတဲ့စကားလုံးကတူတယ်ဒါပေမဲ့လို့အဲ့ဒီယုံကြည်မှုကမှန်သလားဆိုတော့မမှန်ဘူးဘာဖြစ်လို့လဲဆိုတော့အယုံကြည်ကံဖြစ်တဲ့ ကြောက်နေကြောက်တွေကမမှန်လို့ယုံကြည်တာမှန်ပါမှဒါမှယုံကြည်မှုလည်းမှန်တာအဲ့ဒါတချို့ကျုပ်ဘာသာတွေကသူတို့ခရာသူတို့တရားသူတို့တန်ခါတော့ရှိတော့ရှိကြပါရဲ့ဒါပေမဲ့လို့ဘုရားရဲ့ဂုံပုတ်စစ်တမ်းထုတ်ကြည့်လိုက်တဲ့အခါကျတော့ဘုရားမှာကအခြေခံမိမိကြိုးစည်းပွား လူလားတဲ့တ attva တွေရောအကျိုးစီးပွားမလူလားတဲ့ attva တွေရောအလုံးသောအယုတ်လအမြတ်မရွေးပဲနဲ့ပေါ့ဒီ attva တွေပေါ်မှာဆင်းရဲဒုက္ခတွေကလွတ်မြောက်စေခြင်းလားဆင်းရဲဒုက္ခတွေမဖြစ်စေခြင်းလားကရုဏာအရင်းသာရှိရမဟုတ်ပါဘူးသူကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေပေါ်တော့ကျင်နာသနာပြီးတော့မကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေတော့ မကျင်နာဘူးတဲ့ဒီလိုဆိုတယ်ဓမ္မကြီးမြဘူးပေါ့တကယ်ဘုရားအစ်ဆိုလို့ရှိရင်မိမိကိုကိုယ်ဝယ်သည်ဖြစ်စေမကိုယ်ဝယ်သည်ဖြစ်စေယံပြုသည်ဖြစ်စေအကျိုးပြုသည်ဖြစ်စေအဲ့ဒီပုဂ္ဂိုလ်ဒီပေါ်မှာတဏ္ဍသာရဲပေါ်လို့ညီညီရမြကျင်နာသနာတဲ့ကရုဏာစိတ်ပါရှိနေရမယ်ဒီကဏ္ဍလုံးဝပါ အဲဒီအချိန်ကလုံလောက်ပြီးတော့ဒီတတ္တဝါတွေကောင်းကျိုးချမ်းသာဖြစ်ထွန်းရေးအတွက်ဖွဲ့ချဝေဖန်ပြီးတော့တိလာတိနာနဲ့ဆိုင်လို့ဉာဏ်ဉာဏ်ပြည့်စုံအောင်လုပ်ရမယ်ကရုဏာလောက်သာရှိပြီးတော့ဉာဏ်မရှိဘူးဆိုလို့ရှိရင်ဒီတတ္တဝါတွေဆင်းရဲဒုက္ခကဘယ်လိုလုပ်ပြီးတော့ကဲတင်မလဲမကောင်းတဲ့လမ်းကလမ်းကိုမတွားမိရအောင်လို့မကောင်းတာတွေ အဲပယ်ချနိုင်အောင်ကြောင်ချနိုင်အောင်ကောင်းတာကြီးဆယ်ပဲကိုယ်တပည့်ဆိုတော့အပျော်ပါနေနဲ့ပဲဆရာသမားဆိုတော့ဒီမှာစိတ်ချပြီးလို့တော့တပည့်ပေါ်စိတ်ဆိုးပြီးတော့လက်တီးနဲ့ထိုးလိုက်တော့မှခမရမှာပုံကျိုးသွားကြတယ်။အဲ့ဒါဒီကနေ့စဉ်းစားကြည့်အချက်ကြီးရောဒီမှာဘုရားတို့ဘုရားကတော့ဒီလိုမဟုတ်ဘူး။အလောင်းတော်ဘုရားတွေကိုက ပုဏ္ဏတိဒုက္ခပြီးနဲ့ပေပေးကမကင်းနိုင်တဲ့ပုဂ္ဂိုလ်ရေဒါတွေကိုမတွေးခနိုင်တဲ့ပုဂ္ဂိုလ်ကြီးမေ့ပြီးတော့သူစိတ်တရားတွေနဲ့ကာမဂုဏ်တွေနဲ့မြင်မွန်းပြီးတော့အချိန်ကုန်ပြီးတော့ဒီတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေကတတိတွေပါတိမေ့နေတဲ့ပုဂ္ဂိုလ်ကြီးတတိတွေကြံတယ်တတိရပြီးတော့ပုဏ္ဏပိပုဏ္ဏပိဒုက္ခပြီးတော့မှလွတ်ရလွတ်ကြောင်းမိနာကောင်းတွေကိုခေါ်ပြနိုင်တယ် ရားကကဲတင်တယ်လို့ငါလည်းပဲဘုရားတခုလုပ်ပြီးတော့ကဲတင်မယ်ဆိုတာပေါ့ဒီတတ္တဝါတွေပေါ်မှာအလွန်လုံးစိနာသနာခဲ့တဲ့မာကရုဏာတော့အရင်ကရှိခဲ့တယ်ရှိခဲ့တဲ့အတိုင်းဒီတိချင်းကဘာတသိဒါနဆိုင်တဲ့ပါရမီတွေဖြည့်ဆည်းပြီးတော့ကိုယ်ပိုင်ဉာဏ်နဲ့သိမြင်တဲ့အရာမှန်တယ်များကိုသိမြင်တယ်ကိုယ်ပိုင်ဉာဏ်တွေရှိခဲ့တယ်အတိလေးမှာဉာဏ်ပညာတွေပြည့်စုံစိတ်ကြီးချင်းပြည့်စုံပြည့်စုံ

ဆောင်ပွားရမယ်အချက်အလက်တွေအကုန်လုံးပြည့်ပြည့်စုံစုံဓမ္မရှင်ကြတာရှင်ကြတာတကယ်လို့သာဘုန်းကြီးတို့မြတ်စွာဘုရားမှာသူဝိဒရှင်အသေးဘဝတွေကစပြီးတော့တတ္တဝါတွေပေါ်မှာရှင်နာတနာရမှာမတည်ဘူးဆိုလို့ရှိရင်ဘုရားကကိုလိုယုံသွားမှာပေါ့အခုတတ္တဝါတွေကုဏတိဒုက္ခပြီးမှမေးနေတဲ့တတ္တဝါတွေမေးနေတဲ့တတ္တဝါတွေရှင်နာတနာတော့တတ္တဝါတွေဆန်ရှင်းကြတယ် သိက္ခာရတယ်ဆိုတာတတ္တဝါတွေပုဂ္ဂိုလ်တွေထံကဓမ္မသွန်ရဘူးသင်္ကန်းရဘူးကြောင်းရဘူးဆေးရဘူးအခြားခြားလိုရတဲ့ပစ္စည်းတွေရဘူးအဲ့လိုမျိုးလင်းချက်နည်းနည်းမှမပါဘူးတတဝါဒီဆင်းရဲဒုက္ခမှာရောက်ကြပါဆင်းရဲဒုက္ခမှာကျင်းကြပါစေဆင်းရဲဒုက္ခကျင်းရကျင်းရောက်ဖြစ်တဲ့ငါဟောတဲ့တရားကိုကြားနာပြီးတော့လက်တွေ့ကျင့်သုံးပြီးတော့လူမြောက်ကြပါစေဆိုတာငါစုနာတော်နဲ့ရှင်းကတ်တော်မူလေ မာကရုဏာနဲ့ရှင်းကတော်မူပြီးတော့တတ္တဝါဒီနဲ့ရောနှောပြီးတော့ဘာသာရင်းနဲ့ရောရင်းနဲ့ဆိုပြီးတော့ဒီလိုအဲပုဂ္ဂိုလ်တတ္တဝါတွေရှင်းရလို့ရှင်းအဲဝန်တာလို့ရှင်းလည်းရောဝန်တာလိုက်ဝင်တယ်လို့ရှင်းလည်းရောဝင်လိုက်ဝင်တယ်လိုက်ဒီလိုလားဆိုတော့မဟုတ်ဘူးဘုရားရှင်မြတ်စွာဘုရားဉာဏ်နဲ့ခွာတော်မူတယ်တဲ့တတ္တဝါတွေနဲ့လူတွေနဲ့ရောရောနှောနှောမနေဘူး တောကြတဲ့စိတ်နေတဲ့နေရာဌာနမှာနေရတာပညာနဲ့ခွာတော်မူတယ်ကရုဏာနဲ့ရှင်းကတော်မူတဲ့ဉာဏ်ပညာနဲ့ခွာတော်မူတယ်အဲ့တော့ဝိညာဉ်မြတ်စွာဘုရားတော်ကလွတ်လပ်နေတာပေါ့လွတ်လပ်နေတာပေါ့ကရုဏာနဲ့ရှင်းကတဲ့အတွက်တတ္တဝါတွေကျိုးရှိတဲ့ဉာဏ်ပညာနဲ့ခွာတော်မူတဲ့အတွက်မြတ်စွာဘုရားမှာဟောဒိဋ္ဌဓမ္မဒုက္ခဝိဟာရဆိုတာဒါတွေရတယ် အဲတော့ကရုဏာရှင်ဖြစ်ဖို့နဲ့ဉာဏ်ရှင်ဖြစ်ဖို့အနာရေးကြည့်ပါလေကရုဏာရှင်ဖြစ်သလားဉာဏ်ရှင်ဖြစ်သလားဆိုရင်အဲ့ဒါစိတ်တန်းထုတ်ကြည့်စိတ်တန်းထုတ်ကြည့်လို့ရှိရင်ဒါအဲ့ဒီထုတ်ကြည့်တဲ့စိတ်တန်းအတိုင်းကရုဏာရှင်ဖြစ်ပြီးပညာရှင်ဖြစ်ပြီဆိုလို့ရှိရင်တော့ဒါကိုယ်ကိုယ်တည်းသတ္တိယဝတ္ထုတဲ့ယုံကြည်တိုက်တယ်ဒီလိုဆိုတယ်ဘုရားတို့ God Jesus Christ ဘောလို့ ရှင်ယေရှုခရစ်နဲ့နှိုက်ရှင်လိုက်မယ်ဆိုလို့ရှိရင်တရှင်တရှင်ယေရှုခရစ်ကတော့မှစိတ်နဲ့သင်ထားတယ်တော်တော်မြင့်မြတ်တယ်သူခံတဲ့ဂုဏ်တွေတော်တော်ရှိတယ်ရှိတယ်သူဟောပြောပြညာချက်တွေမှာလူတူတယောက်ကတဲ့ညာဘက်ပါကိုလာရိုက်လို့ရှိရဲ့နော်ဟောဘယ်ဘက်ပါရိုက်ပါဦးဆိုဘယ်ဘက်ပြည့်ပြေးလိုက်မတုတ်ပြန်ရဘူးသိခံရမယ်ဘယ်ဘက်ပါလာပြီးတော့ရိုက်လို့ရှိရင်လည်းဟောဒီညာဘက်ပါပါရိုက်ပါဦးဆိုပြီးတော့ ဒီခံပြီးတော့ခွင့်လွှတ်နိုင်ရမယ်သူကတော်တော်လေးအသင်တန်းမြင်လာတယ်စိတ်အသင်တန်းဆိုတော့ဟုတ်ပါတယ်ခုနပန်သိကျူဘုရားကတော့မဟုတ်ပဲဖြစ်နေတဲ့အဲတော့ခမဲတော်နဲ့သားတော်တော်မှဝါချချက်ရှိပြီးရှိတယ်ခမဲတော်ကစိတ်လေးစိတ်ထားမလေးနဲ့ပဲရှိပြီးတော့သားတော်ကသူ့ကိုစိတ်ထားတော့မှလေးနဲ့တဲ့အချက်ကလေးတွေမှတွေ့ရတယ်အဲတော့

အတိနေမှာဉာဏ်ပညာနဲ့ပြည့်စုံရဲ့လားအဲ့ဒါဒီရှိရှိရှိရှိကြီးဒီကရုဏာရှင်ပညာရှင်ဖြစ်ရင်ဒါကုဝေတိုက်ကြီးတတိယဝတ္ထုအစ်မှန်ဖြစ်ပြီးတော့အဲ့ဒီဂုဏ်ကြီးချင်းနဲ့ပြည့်စုံတဲ့ယုံကြည်လိုက်တဲ့ပုဂ္ဂိုလ်တွေကိုယုံကြည်ပါမှအဲ့ဒါမှသရာအဖြစ်ခေါ်တယ်။ယုံကြည်နိုင်လောက်အောင်ဘုံရည်ရှိမပြည့်စုံတဲ့ ပုဂ္ဂိုလ်တွေကိုယုံကြည်တာအဲ့ဒါသရာအဖြစ်မဟုတ်ဘူးတဲ့စကလုံးတော့တူတယ်ပေါ့လေယုံကြည်ဆိုတဲ့စကလုံးကတော့တူတယ်တရားကူကဘာကောက်တယ်ဆိုတော့အဲလောဘနဲ့ဒိဋ္ဌိပြတာနဲ့အကုသိုလ်စိတ်ဒုက္ခမိစ္ဆာဒီမောက္ခလို့လည်းခေါ်တယ်မိစ္ဆာဒီမောက္ခဆိုတာမှားမှားယဉ်ယဉ်အမှန်ပဲလို့သုံးသက်ချက်ကြတခါတခါလောဘပြတာနဲ့

ဓမ္မောဓမ္မောမလိယကိုလိတာနိဗ္ဗာန်ပြိယစေဘတော်တရားတော်မြတ်ကိုသွားခါတော့ဈာနာယုံမြအပူစင်း၏ရှင်းလင်းချမ်းသာခြင်းကြီးကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်နှင့်သခန်းတရားမှန်လေးကြီးရောကောင်းစွာဟောကြားတော်မူအပ်ပါ၏တရားတော်ကို၆ပါးရဲ့မှာပထမသွားခါတာလို့သွားခါတာဆိုတာ အကျဉ်းချုပ်ပြီးတော့မြန်မာပြန်လို့ရှိရင်ကောင်းစွာဟောအားလို့ဒီအဓိပ္ပာယ်ရတယ်။ကောင်းစွာဟောအားဆိုတာကဟောထားတဲ့တရားရဲ့အစကောင်းအလယ်ကောင်းအဆုံးကောင်းကြီးကိုပြည့်စုံ။အစကောင်းဆိုတာကဘာလဲဆိုတော့ကြားနာရုံနဲ့တော့မှကိလေသာအပူတွေရှင်းတယ်တဲ့လက်ပြရှင်းလို့ရတဲ့အပိုင်းမရောက်သေးဘူး။ဟုတ်တယ်။ သောကဘူးတွေဒေါသဘူးတွေကိလေသာဘူးမိနေတဲ့ပုဂ္ဂိုလ်တွေဘုရားတက်တော်ထင်ရှားရှိခြင်းကဘုရားတရားတော်ကြားနာလိုက်ရဘုရားရဲ့တတိကသာဝကသူ့ရဲ့တရားကိုကြားနာလိုက်ရပြီဆိုလို့ရှိရင်ပူရိအေးသွားတာအခုခေတ်ပဲကြားရပါလေအကြောင်းမျိုးမျိုးကြောင့်စိတ်ယူမှုနေတဲ့ပုဂ္ဂိုလ်တွေတရားကြောင့်လာပြီးတော့ဗောလေ မှန်မှန်ကန်ကန်ဟောတဲ့တရားတွေများကာပြီးတော့နားလိုက်လို့ရှိအတိတ်ကမတိတိပြောင်းအောင်မှဘုရားတရားတော်ပဲဆိုတဲ့နည်းနဲ့စိုက်နာလိုက်ခိတ္တခဏစီပူရီအေးသွားတာအဲ့ဒါတရားတော်အစာကောင်းကြီးကိုအဲ့တော့ဘုရားဘုရားလို့ယူဆတဲ့ပုဂ္ဂိုလ်ကြီးဟောထားတဲ့တရားဟာအဲ့ဒီလိုအစာကောင်းကြီးကိုရှိနေရှိရှိရမယ်ပြီးတော့ အလေကောင်းခြင်းကုန်တဲ့မိစေကလျာဏဆိုတာကျင့်လျင်ချမ်းသာတဲ့ကျင့်လို့ရှိရင်ချမ်းသာတဲ့ဒီမာဂန္ဒီလအခြေတည်ပြီးတော့ဘုန်းကြီးတို့သမထအကျင့်ဝိပဿနာအကျင့်ပရိပဒနာအကျင့်ကိုကျင့်နေတာလေမိမိရဲ့စိတ်ကလေးတခြားတော့မသွားစေပဲနဲ့ကာဝိနစိတ်ဓမ္မခေါ်တဲ့ကျုပ်ွယ်အာယုမှာလုံးလုံးစေပေါ်တဲ့အာယုမှာအများကြီးတည်ရင်းနေအောင်ကျုပ်စည်းနေအောင်လို့အစင်းဒီကစိတ်တွန်းအားကောင်းကောင်းနဲ့ ရှင်းတယ်အပူတကြီးအကြောင်းညာဆိုင်ခြင်းဒီအမှန်ဝါယုမမဲ့ကိုပါနေတယ်အပူတကြီးအကြောင်းညာဆိုင်ခြင်းနေတော့ကြောင်းညာဆိုင်ပြီးတဲ့အာယုံလေးကိုမိလာအမှတ်ရသမတိမဲ့ကိုဖြစ်တယ်ဇုံမြတ်စွာရှိမိတဲ့အာယုံလေးတွေပေါ်မှာအခိုက်အတန့်စိတ်ကလေးကျသွားတယ်စိတ်လေးစုစုစည်းစည်းလေးဒီပေါ်မှာကျသွားတယ်အဲ့ဒါသမတိမဲ့ကိုနောက်အာယုံလေးတစ်ခုပေါ်လာလိုက် စိုက်ပြီးတော့ကြာသွားလိုက်နောက်အာယုံသူတို့တစ်ခုပေါ်လာလိုက်စိုက်ကြသွားလိုက်ဆိုတော့အဲဒီလိုစိုက်ထိုက်ဆက်ဆက်ပြီးတော့တည်နေပြီးတော့ကြာသွားတယ်စိတ်အချိန်လေးတွေဟာတစ်ခုနဲ့တစ်ခုဆက်စားပြီးတော့ပေါ်တယ်အတိလာတဲ့အခါမှာအညီကြီးတွေကျင်းပြီးတော့စိတ်တွေတန့်ရှင်းပြီးတော့တတိမှုသိရင်ရင်နဲ့ဒီကြီးတွေနဲ့ဖြစ်လာတာအဲ့ဒါသမထချမ်းသာခေါ်တယ်ရှင်းချမ်းသာဆိုတာရှင်းချမ်းသာ ဒီရဲ့အခြေခံဖြစ်တဲ့သီလအကျင့်ပဲလုံထုံးနေလို့ရှိရင်ကိုမှုလုံးမှုတွေသင်ကျဲနေတဲ့အခါမှာကိုယ့်အဖြစ်သုံးသပ်ကြည့်တဲ့အခါမှာမိမိကိုယ်လုံးပြောကတခုဆိုတစ်ဖက်သားပုဂ္ဂိုလ်ကြီးမိနာကမတွေ့ရဘူးဆိုလို့ရှိရင်လူကောင်းတရားအနေနဲ့မြင်ရတဲ့အခါဘယ်လောက်ဝန်တာလဲဆိုတာကြည့်ပေါ့ဒီညာကြီးတော်ကောင်းကြီးအတိတ်ရလို့နေတာဘယ်လောက်ဝန်တာစရာကောင်းလဲဒါသီလသီလရှိသေးတယ်အခုရှုပ်ွက်အာယုံပေါ်မှာ ကျူးမိတိုင်းကျူးမိတိုင်းပေါ့လေစိတ်ကလေးစိုက်ကလေးစိုက်ကလေးစိုက်စိုက်ကြသွားတော့ဟောဗမိသနာစိုက်တဲ့နိဝရဏစိတ်အငြိကြီးတွေကင်းစီတဲ့တဲ့စိတ်ကြီးကြီးတဲ့တက်လာကြီးလာတသိမ့်တွေတင်းတင်းကျပ်ပြီးပြီးတွေဖြစ်လာတာသူသူချာချာမျက်ရည်တွေများတခါတည်းကိုရစ်ဝဲပြီးတော့ပေါ့လေကျုံမျက်ရည်တွေများကြလာတာသိကောင်းတာဒီပါအဲ့ဒါသမထချမ်းသာပေါ့ နောက်ယုံနိုင်အဖြစ်ပြနိစ္စဒုက္ခအနတ္တဆက်လက်ပြီးသိလာတယ်ဝေဒနာတွေလည်းလွန်မြောက်ပြီးတော့သိကလေးပေါ်သိကလေးပြခက်တွက်တွက်လေးတွေ့လာပြီဆိုလို့ရှိရင်ဟိုးအလင်းရောင်ဒီဒီပတ္တတိဘောဒီဒီကြီးတွေများတခါလေကိုယ်နဲ့ကြွတယ်နေတာတတိယနေ့တရင်းရင်းနဲ့ရှင်းအောင်ရင်းထုံးနေတာလေတဲ့ထိုင်နေရသလိုသုဘဘောထိုင်နေရသလိုဓာန်အဲကြည့်နေရသလိုပေါ့ဒီဒီကြီးတွေများသိစစ်တာဒီဘူပေါင်းလေထိုးတဲ့ထားလို့ရှိရင် ကြွပြီးတော့ပေါ့ပြီးတော့များတဲ့ခါတည်းကိုဒုတိယကြကြီးဖြစ်နေတာကိုရောစိတ်ပါအေးချမ်းနေတာကိုရဲ့စိတ်ထဲမှာနူးလို့ထိုင်လို့ကောင်းနေတာများကြီးပါပဲဓမ္မဥပဒနာချမ်းသာလို့ဆိုတာအဲ့ဒါဖြစ်လာတာပြည့်ချမ်းသာဆိုတာဒါပြောတာဓမ္မအဲ့တော့တရားတော်ရဲ့အလေကောင်းကြီးပုံမှာပြည့်ချမ်းသာတဲ့ကုဏသမထချမ်းသာဥပဒနာချမ်းသာတွေဖြစ်လာတာအဲ့ဒါပြည့်ရှင်းသုံးကြည့်ပေါ့ จิตသုံးခုလို့စိတ်ကြီးငြိမ်ပြီးတော့တသိမ့်ငြိမ်ငြိမ်ကြီးဖြစ်လာသလားဖြစ်လာရင်ဒါဒုတိယမှန်ယုံနာကွဲမှုကအစာယုံနာကြောင်းကျိုးတည်ပြီးတော့ယုံနာဖြစ်တဲ့နိစ္စဒုက္ခအနတ္တဆက်လက်ပြီးရင်းပြီးတော့ခုနအလင်းအောင်ပฏิပတ်တတိစာရည်ရဲ့တရားရတာတွေတွေ့လာလားတွေ့လာပြီဆိုလို့ရှိရင်ဒါဥပဒနာချမ်းသာဖြစ်ပြီလက်တွေ့ကျင့်သုံးကြည့်လို့ဖြစ်သလားဖြစ်ဘူးလားဆိုတာသိသိကြည့် သိသိကြည့်လို့ရှိရင်တော့ဒီတရားအလေကောင်းကြီးကိုပြည့်စုံနေတာမှန်တယ်လို့လက်ခံရမယ်အခုဘုန်းကြီးတို့ယောဂီတွေကမှတရားထုတ်တော့ဘုရားတရားတော်ပဲဆိုတဲ့အနေနဲ့နာကြရတဲ့အခါမှာစိတ်ကိုပြေလို့တရားတော်ရဲ့အစအစကောင်းကြီးကိုလက်တွေ့ကျင့်သုံးတဲ့အခါမှာစိတ်တည်ပြင်းမှုရလာတော့ပြင်းမှုချမ်းသာဥပဒနာဉာဏ်ကြီးဖြစ်လာတဲ့အခါကျဥပဒနာချမ်းသာဒါဒီကိုယ်ရဲ့ ဟောတရားမှာတစ်ခုဆက်ပြီးတော့အာတုလူဝဒနာညာနိမိတ်ပြည့်စုံပြီးတော့နောက်ဆုံးအရေးတာနိဗ္ဗာန်ကိုတွေ့သွားပြီဆိုလို့ရှိရင်ဟာသိချမ်းသာတာပဲသိကောင်းတာပဲဒီလိုအကောင်းကြီးတစ်ခါမှမတွေ့ဘူးဒီလိုအေးကြီးတစ်ခါမှမတွေ့ဘူးဒါနိဗ္ဗာန်ဆိုတာဒါနဲ့ရှိပါတယ်ဆိုတာပေါ့အဲဒီလိုလက်တွေ့ကျင့်သုံးလို့ကျင့်သုံးမှုအကျိုးကြီးရောက်သွားရင်ပြည့်စည်ကံလွန်စွာငြိမ်းချမ်းတဲ့အ ကိုကြည့်ပြီးလို့ရှိရင်သိငြင်းကြတာတဲ့အထူးသဖြင့်အပယ်သေးနဲ့အဲတွေးကြည့်လိုက်မယ်ဆိုရင်အပယ်သေးအကြောင်းအရာတွေးကြည့်လိုက်မယ်ဆိုလို့ရှိရင်အပေကြစီနိုင်တော့နဲ့အပေကြစီနိုင်တော့တဲ့ကြည်ကြည်သာဒီငါမှမရှိတော့ဘူးအပေနဲ့တော့ဥစားကွဲပြီငါတည်လို့ရှိရင်တော့အပေမလားတော့ဘူးဆိုတာနောက်ဘဝကြီးနဲ့ပတ်သက်ပြီးတော့တွေးလိုက်တဲ့အခါမှာစိတ်ကြီးအေးရတယ်ဘဝမှာကံကြီးကောင်းတယ်ဒါပြောတာပေါ့ ပြင်းကြီးကလည်းလွန်စွာငြိမ်းချမ်းတဲ့အဲ့ဒါတရားတော်ရဲ့ဆုံးကောင်းခြင်းကိုခေါ်တယ်။ပြင်းကြီးကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်ကိုသခန်းတရားမှန်းလို့ရောပေါက်စွာဟောကြားတော်မူပါဘူး။အဲ့တော့လက်ပြကျင့်သုံးကြည့်လို့ကိုယ်ကလည်းပဲကြီးရောက်တဲ့ဒီအာထုတ်ကြည့်လို့အငိမ့်တာတွေ့ပြီဆိုလို့ရှိရင်ဒါဒီတရားမှန်ပြီယူအဲ့ဒါလိုတရားမှန်ပေါ်မှာစိတ်ဝင်ယုံကြည်တာကတရားခေါ်တယ်။ အဲဒီလိုလက်ပြီးအထုဝတဲ့အပိုင်းမရောက်သေးသေးမယ်လို့သိချယုံကြည်ရတဲ့ပုဂ္ဂိုလ်ကပြောပြလို့ဒါဟုတ်မယ်လို့ဒီလိုယုံကြည်ရတာလည်းပဲဒါလည်းယုံကြည်နေတဲ့ထက်နေတာလေဒီတော့တန်ဃာတော်ဆိုတာရှိဝရကတော့တမောဟကြီးအောင်လို့ကျင့်သုံးနေတယ်ဆိုတာပေါ့ကိုယ်တိုင်မဲတယ်မှာလူကြောင့်ဖြစ်နေပြီမယ်လို့သီလကလွဲလို့ရှိရင်ကျန်တဲ့သမာဓိပညာတရားကယဟန်တန်ဃာများနဲ့ဓာန်တူပဲကျင့်သုံးနေရတာ ဘာတိကျင့်သုံးတာတော့ຢာကကျင့်အောင်ဒေါသကျင့်အောင်မောဟကျင့်အောင်ကျင့်သုံးနေတာအဲတော့ကိုယ်တိုင်ကိုယ်ရဓမ္မမာဂသီလအခြေတွေထားပြီးတော့သမာဓိပညာတရားတွေကျင့်သုံးတော့ကိလေသာအထင်ရှင်ပေါ်ပြီးအကျံသာကိလေသာသီလနဲ့ပယ်လိုက်တာအလားသာစိတ်ထဲခြင်းနဲ့ကိလေသာသမာဓိနဲ့ပယ်လိုက်တာအနုဇာမျိုးကိလေသာကိုလည်းခါတဲ့ဓမ္မအတိပညာနဲ့အပြည့်ရှင်းလိုက်တာပယ်ရမယ် ကိလေသာ30ကိုသီလသမာဓိပညာခေါ်တဲ့ပေကြောင်းနည်းနဲ့တော့ပယ်ချလိုက်တဲ့အခါမှာကိုယ်တိုင်နဲ့ဇာကတောကမောဟလေးတွေကင်းကင်းနေတာအမြဲမဟုတ်တော့မှတပွဲတို့တပွဲတို့ဒီမှာကင်းကင်းနေတာอืมကိုအခြေအနေကတော့ဝတ်ကြောင်းကျင့်သုံးနေတာကျင့်သုံးတာကတော့ဒီမှာကိလေသာငြိမ်းချောင်းရဟန်းတရားများနဲ့အတူတူပဲ ဒီမဲ့ဆိုတော့ကိုယ်တိုင်ကိုယ်ရတမညာအကျင့်ကြီးကျင့်နေတယ်ဆိုတော့ကိုယ်တိုင်သိနေတာဒါတန်ခါရဲ့ဂုံဆိုတာလည်းပဲဒီမှာအလိုလိုဖြစ်သွားပြီအလိုလိုသိသွားပြီသူတည်းချင်းဒီဘဝမှာပဲဗောလိဒီလာပိုင်းလေးအတွင်းမှာပဲသမဲ့တခုရသွားပြီဆိုလို့ရှိရင်ကိုကိုယ်တိုင်ပဲတန်ခါဆင်းပါသွားပြီအရိယတန်ခါဆင်းပါသွားပြီယဟန္တာမဟုတ်တာအရိယတန်ခါဆင်းပါသွားပြီဘုရားရဲ့တတိတာသာဝကဘောလို့ အရိယပုဂ္ဂိုလ်ဒီထဲမှာဆိုလို့ရှိရင်ဒါပထမဆုံးအရိယဆင်းဝင်သွားပြီပေါ့အဲဒီလိုတန်ခါအစစ်ကိုယုံကြည်တာသတ္တိယဝတ္ထုမှန်ပါမှအဲ့ဒီတရားတရားလည်းမှန်တာယုံကြည်တဲ့တတိယဝတ္ထုကမမှန်ဘူးဆိုလို့ရှိရင်အဲ့ဒီယုံကြည်နေတာလည်းမမှန်ဘူး။ဘာခေါ်လဲမိစ္ဆာတိမောကမှန်မှယူရင်မှန်မဲလို့သုံးသက်ချက်ကြထားတဲ့ လောဘပြတာနဲ့အာဟုလိုစိတ်တို့ပါပဲဖြစ်ဖြစ်ဒိဋ္ဌိပြတာနဲ့အာဟုလိုစိတ်တို့ပါပဲဖြစ်ဖြစ်တခုဖြစ်တာအဲ့တော့ဘုန်းကြီးတို့အခုတတ္တာကဏဆိုတာသရတရားသရတရားကြီးကိုဥစ္စာဆိုတာပေါ့လေအဲ့တော့မိယောဖလာအနိအာသုခြေကတတ္တာတရားရှိခဲ့ပါတယ်ဆရာကောင်းသမားကောင်းတွေမိကောင်းဖာကောင်းတွေကဟောပြလို့တရား ဘုရားရဲ့ဂုဏ်ကျေးဇူးတွေတရားရဲ့ဂုဏ်ကျေးဇူးတွေတန်ခါရဲ့ဂုဏ်ကျေးဇူးတွေကျေးဇူးတွေကိုထပ်ဆိုသိရတာအထူးသဖြင့်အခုခေတ်မှာလည်းပဲသတိကံတရားတွေအားထုတ်လို့ရှိရင်ကိုယ်လည်းယူတည်တည်အားထုတ်မယ်သိသသအားထုတ်မယ်ပြည့်စုံတဲ့အပြီးလည်းပဲအချိန်ကြီးပေါ်လေဒလဇအားထုတ်မယ်ဆိုလို့ရှိရင်တရားသူရနိုင်သေးတယ်အရိယာပုဂ္ဂိုလ်ဖြစ်နိုင်သေးတယ်ဆိုတော့ယုံကြည်တာဒါတရားတွေပေါ်ဖြစ်လာတာ ဒါတရားတွေလူကြလူကြပြီးတော့ဟောလက်တွေ့နေထဲမှာဝင်ပြီးတော့အာထုတ်လိုက်တဲ့အခါကျတော့ယုံနာနေကျွဲသည့်ယုံနာကြောင်းကျိုးသည့်ယုံနာပြည့်စုံနေသာရုပနာတာဆက်လက်သည့်အစိမ့်တစ်စင်တစ်စင်တစ်စင်ခါတဲ့တော့မှဗရာတရားလေးတွေမြင့်လာတာဒီစိချဝေးတဲ့ပုဂ္ဂိုလ်ဟာဘယ်ရပိုင်းလေးအတွင်းလာပိုင်းလေးအတွင်းဒီပိုင်းအတွင်းမှာတော့တဘူကြီးတစ်ပိုက်ကြီးတစ်သက်လုံးစားမကုန်တော့ဘယ်ရမလဲတတိယရှားတာပဲ ဒီမှကရှားရတာပဲသက်သူသူပါရှားရတာပဲဒါလိုပဲအခုသတ္တာရီဟူသောဥစ္စာရှားဝေးတဲ့အခါမှာလည်းပဲဒီလိုပဲရှားရတယ်အခုရှားတာပဲသတ္တာရီဟူသောဥစ္စာပိုင်အောင်ရှားနေတာပိုင်အောင်ရှားနေတော့ဟောတယ်မှာဘုန်းကြီးရေလေးတော်တော်ရလာရင်ဟာလက်တည်ကျင်းလို့ရတဲ့တရားတွေကသိမှန်တယ်သိဟုတ်တယ်ငါတွေးလာပြီဒုနာနေရှိတယ်ဆိုတာဟုတ်တယ်ဒုနာကြောင့်ရှိတယ်ဆိုတာဟုတ်တယ် ယုံနာနေရာမမြဲဘူးသိရဲပဲသူသဘောတိုင်းသူဖြစ်တယ်ဆိုတာဟုတ်တယ်တရားတွေတော်တော်လေးအားထုတ်လို့ရှိအလင်းရောက်ပฏิပတ်တတိစိုက်တဲ့တရားရတာတွေဖြစ်လာတယ်ဆိုတာဟုတ်တယ်ကျမ်းဂန်လို့ညီပါပြီလေဘုရားဝါဒနဲ့ညီပါပြီလေဆိုတာအချင်းချင်းဒီမှာလက်ခံလာတာသရတရားလေးတွေကတကြီးရင့်ရင့်နေပြီးတော့မြင့်မြင့်မြင့်မြင့်ပြီးတော့တက်လာတွေ့လာတာမြင်လာတာအဲနောက်ဆုံးအင်းသာတွေ့ပြီဆိုလို့ရှိရင်တော့ခိုင်သွားပြီပေါ့ဘယ်လိုဆက်ဆက်ပြည့်ပြည့်နိုင်တော့ဘူးပေါ့ ဒီလိုဆိုရဲအဲ့ဒါသရတရားကြီးဆိုဥစ္စာတဲ့အခုတရားထုတ်တယ်ဆိုတာဒီပညာအခါတွဲမှာပဲလာရောက်ပြီးတော့သီလတွေခောက်ပြီးဝိပ္ပံတရားတွေအထုတ်တယ်ဆိုတာသရတရားကြီးဆိုဥစ္စာကိုသိသိသွဲမြင်ခဲအောင်လို့ဒီမှာရှားဖွေးနေကြပြီဆိုတာပေါ့ဒီမှာအဲ့ဒါသဘောပေါက်လားလို့ရမယ်လောကီကူးပွားကတော့ဒီမှာရက်ထားခဲ့တော့အဲ ထုတ်သွားတာမျိုးကြီးတာကြီးထုတ်သွားတာမျိုးတော့မရှိဘူးပါလေ။ရက်တော့ရက်နေတာ။လောကီကြီးပွားရက်နေနေတယ်လို့ဓမ္မဘက်ကတန်မြာရင်းနဲ့ပတ်သက်ပြီးတော့ကြီးပွားကတော့မရဘူး။တစိမ့်စိမ့်နဲ့ခါတဲ့တက်နေတာ။တတိတိဆွဲလာတာမြဲလာတာခိုင်းလာတာယူတီတီလေးလေးစားစားနဲ့တောက်ချပြီးတော့အထုပ်လောက်ဒီတရားတရားလေးတွေအတွေ့လေးတွေကောင်းလာပြီဆိုလို့ဒီတရားတရားလေးတွေက ရင်းရင်းရင်းပြီးတော့တက်လာတာကဲအဲ့ဒီသရတရားကလူမြင်ရတဲ့သရတရားဟုတ်တယ်လားကိုကဒါရီဒါရီတွေ့လို့ဒါရီဒါရီယုံကြည်ပါတယ်လို့သရတရားပိုင်ခြင်းကပြောပြမှာပဲဩသူ့မှာသရတရားရှိတဲ့ကိုသိရတယ်မပြောပြပဲနဲ့ဆိုလို့ရှိရင်တော့ဘယ်သူမှမသိဘူးဉာဏ်တူးရှိတဲ့ပုဂ္ဂိုလ်ကလွဲလို့ရှိရင်ဘယ်သူမှမသိဘူးဘယ်သူမှမမြင်ဘူးဘယ်သူမှမမြင်တော့ကဲ အဲ့ဒီတရားတရားကိုမိကဖြစ်နိုင်ပါမလားရေကဖြစ်နိုင်ပါမလားပြီးတော့အဲခုနမတရားမင်းကြီးကဖြစ်နိုင်ပါမလားခုနခိုးသားတည်းသဘိုးလေးကဖြစ်နိုင်ပါမလားပြီးတော့အမွေခံစုကဖြစ်နိုင်ပါမလားဘယ်သူမှမဖြစ်အဲ့ဒါအတ္တရဏဆိုတာဒါပဲဘယ်သူနဲ့မှမဆက်ဆံမနဲ့ဒိဋ္ဌိကျင်းနေတာတဲ့ဒီလိုဆိုပါတယ်ဒီမှာအဲ့ဒီတရားတရားလက်ကင်ရှိထားတဲ့ပုဂ္ဂိုလ်ဟာ ဒီဘဝကဆာပြီးတော့ဘဝအဆက်ဆက်ပေါ်နေမှာပေါ်ကောင်းလို့ရပါဘူးပေါ်ကောင်းရပါဒီတရားတရားအပေါ်မရှိဘူးဆိုလို့ရှိရင်တော့အပေါ်မရှိတော့ခက်တယ်တရားတရားသံဃာယနာသုံးပါးယုံကြည်ရမှမသိဘူးဘုရားမရှိတရားမရှိသံဃာမရှိဆိုလို့ရှိရင်ကုသိုလ်မရှိအကုသိုလ်မရှိဆိုရင်ဘဝမရှိဆိုလို့ရှိရင်ဘယ်လိုနေမလဲဘဝမရှိဘူးတွေ့ထားတယ်သိရင်ပြီးတာပဲဒီလိုအဓိပ္ပာယ်ရောက်တာပေါ့ကုသိုလ်မရှိအကုသိုလ်မရှိ ကုသိုလ်လို့လည်းပဲကောင်းကျိုးမရအကုသိုလ်လို့လည်းကောင်းကျိုးမရအဲသို့ပြမရမိဘယုံကြည်ခြင်းမလည်းပဲဘာမှကောင်းကျိုးအပြစ်မရှိဒီလိုယူဆလို့ရှိရင်တဘောကောင်းစားရည်ကြီးတော့မှာပေါ့တဘောကောင်းစားရည်ကြီးတဲ့ပုဂ္ဂိုလ်ကမိမိသူတွေကောင်းစားရည်တို့မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကြီးကောင်းစားရည်တို့ကြည့်ပြီးတော့ကျေးဇူးရှင်မိဘတတ်တာတတ်ပါပဲဆရာသမားပြင်မဖို့လည်းသူ့မှာဘာမှမလေးဘူး ဒုက္ခတွေရောက်ဖို့ဒါသိကြတယ်ဒီစက္ခါမှာလည်းပဲလူကြည့်ဝတည်ကျဲပြီးတော့နောက်ဘဝလည်းပဲဆက်တယ်အဲ့ဒါပါလေသရတရားဖို့မဲ့သွားတော့သူ့မှာအဖို့မဲ့တော့ဘေးရန်မကင်းတဲ့နေရာဌာနမှာပေါ့လေအဖို့မဲ့ပြီးတော့နေရလို့ရှိရင်အနှိမ့်ချက်ခံဖို့ကြည့်ကြတယ်ဘေးရန်မကင်းတဲ့နေရာဌာနမှာမချောင်မလွဲတာလို့သွားရပြီဆိုလို့ရှိရင် အဲ့ဒီနေရာရောက်တဲ့အခါမှာအနှိမ့်ဆက်ညှင်းပန်းခံပြီးတော့ဒုက္ခရောက်ဖို့သာသိရတယ်။အဲ့ဒီပုဂ္ဂိုလ်မှာတော့သရတရားအပေါ်မဲ့ပြီဆိုလို့ရှိရင်တော့ယခုပြည့်စက်ခါမှလည်းလူကြီးဝတီပြည့်ပြီးတော့ဘဝဆက်ဆက်ဖြစ်လာပြီတဲ့ဒီလိုဆိုရဲ။ဒါမလို့ကြားလက်တဲ့တော့ခါနာသားတယောက်ကမြတ်စွာဘုရားကိုမေးတော့မြတ်စွာဘုရားကောင်းရာသူတိနဲ့နိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်ဖို့ ကိုကုန်းအကုန်မူဆိုတာဘာပါလို့ဆရာမြတ်စွာဘုရားမိန့်ဆောက်တယ်။ဒေတုဒုတိယပုရိသတာဟောတိဗန္ဒီဘုံတော်နေဝန်ထုံးလင်းတော်ပါတော်မူသောမြတ်စွာဘုရားပုရိသတာသုပတိဘဝနဲ့နိဗ္ဗာန်ကိုသွားတော်ပုဂ္ဂိုလ်ဤဒုတိယအပေါ်ကောင်းအပေါ်မူကသိသူဟောတိဘာဖြစ်ပါလဲဆရာတဲ့။လူရွာလူရွာရဲ့ဆင်းရဲနဲ့နတ်ရွာဇမရွာဆိုတာပေါ့လေ။ အဲ့ဒီဘဝတွေကလွတ်မြောက်ဖြစ်တဲ့နိဗ္ဗာန်သုခတိနဲ့နိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်ဖို့ရာကြောင့်ကြောင့်သွားနိုင်ရဲ့အတွက်အပေါ်ကောင်းအပေါ်မူဆိုတာပါပါလေဗျာဒီမြတ်စွာဘုရားမိဆောက်တဲ့ဒီမြတ်စွာဘုရားကဖြေကြတယ်သတ္တာအဲသတ္တာဒုတိယပုရိသတာဟောတိဒေဝဗုဒ္ဓတိလေ၌မိဆောက်လာ냐ဥနာတာ ပုရိသတာသူတိဘဝနဲ့နိဗ္ဗာန်သို့သွားသောပုဂ္ဂိုလ်ဤဒုတိယဘောကောင်းအပေါ်မောကတတ္တာဟောတိယုံကြည်မှုတရားတရားဖြစ်သည်ဒီလိုရှင်းပြလိုက်ပါတယ်ဘောကောင်းဟာဘယ်အရာခေါ်ပါလေနည်းဒီဘောကောင်းဟာယုံကြည်တာခေါ်ပါလေတည်းဒီမြတ်စွာဘုရားရှင်းလိုက်တယ်အဲ့တော့ခွန်ကြီးတို့အခုတနည်းအားဖြင့်လောကီဘဝတွေကိုခဏရထားပြီးတော့ ဓမ္မစည်းပွားခုနှစ်မျိုးရှိတယ်ပဲကအခုတရားတရားအစည်းပွားကိုတိုးတက်အောင်လာပြီးတော့ရှားလို့ကို့ပါအထုတလောက်တရားတရားလေးတွေကနိုးကြလာတဲ့အပြင်ကြားနာခြင်းအားဖြင့်နိုးကြလာတဲ့အပြင်လက်တွေ့ဖြစ်ပြီးတော့အထုလိုက်တဲ့အခါကျတော့သဘောမှန်လေးတွေအစစ်စစ်သိသွားတာနဲ့အမျှဒါဟုတ်တယ်ဒါမှန်တယ်ဆိုတာတရားတရားလေးတွေစွဲသွားမြဲသွားခိုင်သွားတာ ဒါအပေါ်ကောင်းတယ်ပေါ်ကောင်းလို့ရတယ်ဟုတ်တယ်ဒါမှန်တယ်ဒါဟုတ်တယ်ဒါမှန်တယ်ဆိုတာသုံးပြည့်ကြကြသွားတော့ဒါသူ့အတူရဲ့ဓမ္မယုံကြည်မှုရှိနေပြီယုံကြည်မှုရှိနေတော့မယုံကြည်တာမဟုတ်ဘူးယုံကြည်မှုရှိတယ်ယုံကြည်မှုရှိသွားတော့ဓမ္မယုံကြည်မှုနဲ့စပြီးတော့သူ့မှာကုသိုလ်ဖြစ်ဖို့ရှိတဲ့အကုသိုလ်တွေမဖြစ်အကုသိုလ်တွေလမ်းပိတ်ထားဘူးဒါပဲဆိုတော့ဓမ္မမြတ်စွာဘုရား နတ်သားကမေးဆောင်မြတ်စွာဘုရားကဖြေကြားထားတာပေါ်ကောင်းတဲ့တနည်းအားဖြင့်ဘုန်းကြီးတို့တရားထုတ်တယ်ဆိုတာအခြေခံမြို့ဖလာသရတရားကိုသရတရားအဖို့ကိုကောင်းတယ်ကောင်းအောင်လို့ဆိုပြီးတော့တရားဒီနာကြခြင်းဖြင့်အိတ်နေတဲ့သရတရားနှုတ်ပြီးတာပြီးတော့နှုတ်နေတဲ့သရတရားကိုလည်းလက်တွေ့ရှင်းသုံးခြင်းအားဖြင့် တွေ့သူလေးတွေပေါ့လေအတူတူလေးတွေတိတိတိတိပြီးတော့သိချစ်အေချင်းစွဲသွားမြဲသွားခိုင်သွားတာခိုင်သွားတော့ဘာဖြစ်လဲပိုင်ပြီးပေါ့ခိုင်ရင်ပိုင်တာပဲအဲ့ဒီပိုင်ထားရတာတတ္တတတ္တတနာဝိလာပြာတိကိုဟုတ်တာပဲအဲ့ဒါဆိုပါတယ်အဲ့တော့ဓမ္မသရာတရားကြီးကဖြစ်သွားတော့ကြည့်လေသရာတရားဖြစ်သွားတော့မကောင်းတာလေမကောင်းတဲ့အပြည့်ကိုလို့ ရှိနေသေးပါလိမ့်မယ်။ဒါဒီသိသွားသိသွားပြီဆိုတော့ဒီနေ့ကိုလို့ပြောကြတော့တစ်ခါသားပုဂ္ဂိုလ်ညစ်နာမယ်ဟာတွေပေါ့လေအဲ့ဒါတွေမလုပ်တော့ဘူး။ဟောဒီလာလည်းပြည့်စုံသွားပြီ။ဒီလာလေးဟိုတော့ဥစ္စာလည်းပဲကိုယ်မှပြည့်စုံသွားတယ်ကွာ။ဘုရားမှာတရားအထုတ်နေတဲ့ခိုက်တာမှာအဲဥပုရဲ့ခြေပေါ့လေခြေပါဒီလာတွေထောက်တည်နေကြတာ။ကိုယ်အိမ်မှာကိုနေတဲ့အခါမျိုးမှာလည်းပဲနိစ္စသီလခေါ်တဲ့ ထောက်တည်မှပြည့်စုံတာမဟုတ်ဘူးမထောက်တည်လည်းပဲဒီဟာပြည့်စုံရမယ့်ဟာတွေပဲမလုကောင်းပြောကောင်းနေဟာတွေဆောင်ကျင်းရမှာပဲအနိစ္စသီလဒါတွေပြည့်စုံလို့ရှိရင်သီလသီလရိဟုသောဥစ္စာလည်းပြည့်စုံတာဒီတော့ဓမ္မလက်တွေ့တရားကျင့်လို့ကတော့ခိုက်တံမြတ်သရတရားတွေဖြစ်သွားလို့ရှိရင်ဒီနည်းကိုရောနှုတ်ကောစိတ်ကောဟောက်လို့ပဲသာပြစ်ထားလို့ရှိရင်မတော်မသင့်တဲ့ကိုနှုတ်အပြုမူတွေ ရုပ်မှမြင်ရတဲ့အကုသိုလ်စိတ်တွေဝင်တယ်ဆိုတာကိုသိတယ်မတော်မသင့်တဲ့ကိုယ်လုံးစိတ်အကြည့်မှုတွေဖြစ်တာမကောင်းဘူးမိမိတဏ္ဍာဝါဒီလိုစိတ်နေစိတ်ထားတွေယုံညာနေတယ်ဆိုတာမကောင်းဘူးဆိုတာကိုလည်းဒီမှာအဲ့ဒါတွေကိုယုံမှုဆက်ထုတ်ယောဂီရသိတယ်ယုံမှုဆက်ထုတ်တာတော်တော်လေးအမှတ်ကောင်းပြီဆိုလို့ရှိရင်ယောဂီရလေအမှတ်လွတ်သွားလို့ရှိရင်ဒီမှာအစီအမီပြက်ပြီးတော့ အလုတ်ခက်သွားတာလေးတွေရှိတာကိုဒီဒီဒီညူးညူးပြီးတော့သွားတာလေးတွေဒါလေးတွေရှိတယ်အဲ့တော့အမှတ်မလို့ရအောင်ဟာမှတ်မလို့ရအောင်ဟာမှတ်လို့တယ်ဆိုအကုသိုလ်ပဲကိုမှတ်လို့လို့ရှိအချိန်လေးပြည့်တရားလည်းပဲရော့တယ်အမှတ်မလို့ရအောင်ဟာဆိုတဲ့အနေနဲ့ကိုမှတ်မလို့ရအောင်မှတ်လို့သွားလို့ရှိရင်ဒီမှာအာဟုတုကြီးဖြစ်လာတာကိုရုံးဆက်ဆုံးတာအဲ့ဒါရှိပြီခေါ်တယ်ရှိပြီတော့ဥစ္စာကလည်းဒီမှာကတ်သွား သူသူချာချာကတ်သွားတာကျန်ကန်ထဲမှာပြထားတာမောရကားများရှိပြီဆိုလို့ရှိရင်ရင်ရထားများရှိပြီဆိုလို့ရှိရင်နောက်ဝင်ကြီးလို့ရှိရတာနောက်ဝင်မပါဘူးဆိုလို့ရှိရင်လမ်းကြလို့ရှိရင်ဒီဘောက်ကောင်းရပြည့်ပြီးတော့အတိတ်အန္တရာယ်ဖြစ်တဲ့အထိပေါ့ဒုက္ခတွေရောက်နေတာဟောနောက်ဝင်ကြီးလို့ရှိရတော့ကိုကြောင်ကိုအိမ်မှာထိုင်ပြီးတော့နေရသလိုကာလေးဆန်းဆန်းသာသာလေးနဲ့ပါသွားတာအဲ့တော့ဒီလိုပဲတရားထုတ်တဲ့ယောဂီပုဂ္ဂိုလ်များမှာဒီရှက်မှုကြောက်မှုနောက်မှုအခါမရှိဘူးဆိုလို့ရှိရင်လန်လန်ကြတယ် မှတ်လို့မှမဖြစ်တတ်တဲ့ယောဂီမှတ်လို့မှကိုမကြောက်တဲ့ယောဂီဒါပေါ့ဒီတော့ကနသူစိတ်တရားဒီဘုဒ္ဓသာနာမှာဖြစ်လာမှမဖြစ်တာမကြောက်တာဆိုလို့ရှိရင်တော့အာဒုက္ခတွေရောက်နေတာပဲဗျာဆိုတာဖြစ်နေတာပဲကိုမူရလည်းရကြမရှိဒုနှုံမောက်ကုန်ဖြစ်နေတာနှုတ်မူရလည်းရကြမရှိစိတ်နေစိတ်ထားလည်းရကြမရှိဒါတည်းဖြစ်ချင်တယ်ပြည့်ဆိုးချင်တယ်ဆိုးနေတာကနနောက်ဘူးမပါဘဲနဲ့ အဲယထာတွေပါလိမ့်များပြီးသွားလို့ရှိရင်တော့အမှတ်တမဲ့ဆိုရင်လမ်းကျရင်ဒုက္ခရောက်တာပဲဒီလိုမဟုတ်ဘူးဖြစ်နေတာအချက်အကျောက်မကပ်ဘူးဆိုလို့ရှိရင်တော့ဒုက္ခကိုဖြစ်နေတာဟွန်းဒုက္ခဖြစ်နေတာအခုတည်းမှာလက်တွေ့တရားကျင့်သုံးတော့ဒီမကောင်းတဲ့ဒီစိတ်တရားတွေမိမိခန္ဓာမှာရောက်လာရင်မကောင်းတဲ့စိတ်တွေပိဋ္ဌာတွေမိခန္ဓာရောက်လာရင်မကောင်းဘူးဆိုတာသိနေတယ်ဒါဒီစိတ်ဓာတ်ကိုယုံမှုဆက်ဆုံးတယ်

ဝတ္တပါတိဟူသောဥစ္စာလည်းပဲဒီမှာရအောင်လုပ်သေးတာဒါလေးရခိုင်ကန်တာကတရားကောင်းရင်ကောင်းသွားတာနဲ့အမျှပဲဒီမှာခိုင်ကန်တာကအပူဓာန်တွေကိုဒီမှာဟိရိဥတ္တပကန်ထုတ်တယ်လက်မခံဘူးအကျဲကြောင့်မရှိဘူးဆိုလို့ရှိရင်ဒါကဏ္ဍဓမ္မအမဲခံနေပြီမဲခံတရားတွေရှိနေမဲခံတရားတွေဆိုလို့ရှိရင်တော့ကိလေသာအပူတွေသူကစုပ်ယူနေကိလေသာအချိန်ပြည့်ပဲဒီမှာပူလိုက်တာတချို့ စောင့်ကြည့်ရမှမသိပဲပေါ့အဟုတူတူပြည့်ပြီးပြည့်ရမှကြောက်မှမသိပဲနဲ့ပေါ့လူပိဿာနေတဲ့ပုဂ္ဂိုလ်ရာသိလိုက်မှာပါပေါ့လေလောဘလေးရောဒေါသလေးရောလုတ်ပြီဆိုလို့ရှိရင်တော့လုတ်တုံးတော့ဘာမှမသိဘူးပေါ့နောက်တွေးရတော့တဲ့ခါကျတော့မလီပူလိုက်တာပူလိုက်တာခိုးမှုတို့အများမှုတို့လူသားမှုတို့ကျူးလွန်ထားတဲ့ပုဂ္ဂိုလ်များအဲသိကိမှာပါလို့သိကိတဲကြွနေတော့ဘာမှကိစ္စမရှိဘူးပေါ့อืมနောက်တော့ကိစ္စရှိလာပြီသိကူတာသိကူတာဒီမှာဘာဖြစ်လို့လဲ ဒီဟာတွေလောက်အောင်မှရှိရမှမလို့ကြောက်အောင်မှမလို့ဒီမှာသိလိမ့်မှမှကျွလုံထားတာကိုနောက်ပိုင်းကျတော့အာရုံပူတာမကောင်းတဲ့ဟာတွေလောက်ထားလို့မကောင်းတဲ့နမိတ်တွေထင်းလာပြီဆိုလို့ရှိရင်တော့အဲဒီအပင်နဲ့စပြီးတော့သိပူတာလေ။အော်ဖြစ်ပြီးတော့ဒီလိုပဲဒီကံလေးအခါမှာွယ်လွန်သွားကြတာဒီအများကြီးပဲဒါကြီးဒါဘာဖြစ်လို့လဲတက်ရှင်စေခဏမှာမိမိသဏ္ဍာန်မှာအစ်အကြောက်ခေါ်တဲ့ဥစ္စာကမဲ့နေတော့ခလေးတို့သိချင်တဲ့သိကုန်တာပေါ့တက်ရှင်စေခဏမှာလည်းပဲ မတော်မတင်တဲ့အပြုအမူတွေပြုမတော်မတင်တဲ့စိတ်တွေစိတ်ထားတွေအဲ့ဒါတွေပေါ့လို့ပဲသာဖြစ်တင်နိုင်ဖြစ်ပြီးတော့အင်းဗယမတာတွေပေါ့လို့ခုနကဘုရကယထာရှိတဲ့ပုဂ္ဂိုလ်ကနောက်ဝင်ကြည့်ပဲနဲ့ရှိတယ်ဆိုတော့အမှတ်တမဲ့လည်းရှိနေဆိုတော့လန်လာကြနေတာဖိတ်ပေါက်ကောင်းရဲ့ရှိပြီးတော့အကြီးကျယ်ဝဒုလမဟုတ်ဘူးခါတဲ့ကိုယ်ကာရီရောက်ဖြစ်နေတယ်လို့ပေါ့လေအဲ့လိုပဲတဲ့ကိုယ်ကာရီဖြစ်နေတာလို့ပြောဆိုတယ်ဆိုတော့အဲ့တော့တနည်းအားဖြင့်ဘုန်းကြီးတို့ စိတ်သာလာပြီးတော့လူတရားတွေအထုတ်အထုတ်နေတယ်ဆိုတာအင်းရှိပြီးတော့ဥစ္စာအစ်စ်ကြောင့်အစ်စ်ပြီးတော့ဥစ္စာမကောင်းမှုအာဟုတုဒုကျဲကိုယုံမှုဆက်ဆုပ်ခြင်းခေါ်တဲ့ဖြစ်ခြင်းပြီးတော့ဥစ္စာမကောင်းမှုအာဟုတုဒုကျဲကိုသူမတိုးပဲနဲ့ကြောက်ချင်းခေါ်တဲ့ဘုဒ္ဓဘာသာဥစ္စာတဲ့အဲဒီဥစ္စာတွေကိုသိသိအားကောင်းအောင်လို့ပေါ့ ပြည့်စုံအောင်လို့ရှားဖွေးနေတာလို့ဒီလိုဆိုပါတယ်။အဲဒီလိုရှားဖွေးလို့ကိုယ်မှာတောင့်တင်းသွားလို့ရှိရင်ကဲဆိုသားတွေဟာမိချင်မလားမပြည့်၊ရေချင်မလားမပြည့်အဲမိစုကချင်မလားမပြည့်နိုင်ဘူး၊တကိုယ်တည်းများချင်မလားမပြည့်နိုင်ဘူး။အပွေခံဆိုးကလည်းလာပြီးတော့မပြည့်နိုင်ဘူး။ကိုယ်ပိုင်နေ။ဘာဖြစ်လို့လဲ။ကိုယ်ကိုယ်တိုင်ပဲတော့အပင်မခံပြီးတော့တယိုတတိနဲ့အဲစိတ်ဆက်ဆက် လောက်ချပြီးတော့အလုပ်လုပ်ထားတော့ဒီမှာပိုင်ထတာကိုအနည်းဆုံးတစ်မက်တစ်ဟိုရသွားပြီဆိုလို့ရှိရင်တော့အပင်နဲ့စတဲ့အဝတ္တုကြီးဖြစ်တရားတွေလို့ရမှာကိုပဲပြက်လာပြီကြောက်လာပြီဝင်လေးလာပြီမလုပ်တော့ဘူးမလုပ်တော့ဘူးဒီမှာအဲ့ဒီလိုပိုင်သွားမှာဒါမှကိုယ့်အတွက်သိချပါတယ်အဲ့လိုပိုင်နိုင်အောင်ကိုလည်းဒီဥစ္စာအဲဟိရိဒနာဟိရိဥစ္စာဥတ္တဝဒနာဥတ္တဝဥစ္စာပေါ့ဒီမှာကြည့်ပါထားလို့ရေးကြည့်ပါလား